1334ခုသဘောင်းလာစု6ရက်နေ့ဖြစ်တဲ့ဒေနာရီက7နာရီနဲ့32မိနစ်အခုချိန်ကစပြီးတော့မနေ့ကဟောခဲ့တဲ့အရိယာဝါဒတရားကိုဆက်ဟောရမယ်မနေ့ကအရိယာဝါဒတရား ကောင်းစဉ်ပြီးသွားပြီတကောင်နော်မှန်ပါပြီကောင်းစဉ်ပြီးတော့အကျယ်ဝေဘာနဲ့စကားရမှာဆိုလို့ရှိရင်အဆောင်ကြောက်တာပါဆိုတာတော့ပဲပြီးလို့ရတကောင်နော်မှန်ပါပြီဒီကနေ့အဲ့ဒါတွေစပြီးတော့ပေါ်လာမနေ့ကမလာနေတဲ့ပုဂ္ဂိုလ်ရဲ့ရှင်နေတာလို့ပြန်ပေါ်သွားအောင် ဒီသာရခေါ်တခုသောအဆောင်ကျော်ရှိရမယ်အရိယဝါဒမျိုးမှာဒီကအရေးကြီးဆုံးဖြစ်တယ်ပါမှာနော်ဒီသာရခေါ်တခုသောအဆောင်ကျော်ရှိရတခုသောအဆောင်ကျော်ဆိုတာဘာတော့ဆိုအတာရခေနပရိအဆောင်ကျော်ရှိတော့စိတ္တသာစိတ်နဲ့သမဏနာတော်ပြုကြရမယ်စိတ်တိုင်းစိတ်တိုင်းမှာမှားရတဲ့ပฏิလေးပါရမယ်လို့ဆိုလိုတော့တာပါနော် အဲ့ဒါကိုဆုံးမြတ်အမြတ်ဆောင်မှုကလေးပေးထားပါတယ်ဒီတိုင်းမှာရှိသတိပြုဆောင်မှုရှင်တာဒါတွေကတော့အရေးကြီးအဲဒါလေးဒီလိုဆိုရကြအောင်ဒီတိုင်းမှာရှိသတိပြုဆောင်မှုရှင်တာဒီတိုင်းမှာရှိသတိပြုဆောင်မှုရှင်တာအဲဒီတိုင်းဒီတိုင်းမှားရတဲ့တတိလင်းရစောင့်နေရမယ် စိတ်ကိုမဆောင်မဲနဲ့လွတ်ထားလို့ရှိရင်လောဘအလိုဒေါသအလိုမောဟအလိုမာနအလိုကိလေသာအလိုတွေနောက်လာပြီးတော့ဖောက်လဲဖောက်ပြန်နေဖြစ်သွားတတ်တယ်ကောင်။ဒါကြောင့်စိတ်ကိုလွတ်မထားဘဲနဲ့အမှားတတိနဲ့နောက်ကလိုက်ပြီးစောင့်နေရမယ်တဲ့ဥပမာအားဖြင့်နွားများအဆောင်ဆောင်ကြည့်ပဲနဲ့လွတ်ထားလို့ရှိရင် သူသွားရင်ရသွားသူစားရင်ရစားကုန်တယ်တခါဟုတ်လားနော်အဲစောင့်ရှောက်ပြီးတော့နောက်ကတဘောဘောလိုက်ပြီးတော့ထိမ့်သိမ့်နေမှဒါမှတော်ရုံပဲရှိတယ်အဲလိုပဲစိတ်ကလည်းပဲမတ္တိလေးနဲ့လိုက်ပြီးစောင့်ရှောက်နေရမယ်ဒါမှသူလောဘဒေါသမောဟတွေမဖြစ်ဘဲနဲ့ငြိမ့်နေတာဟုတ်လားအဲဒါဖြစ်တိုင်းမှရှိဆိုတာ ညဆုံးညာရှင်းရပါချင်းတော့တစ်ခုတည်းပဲကျေဆဲလိုက်လို့ရှိရင်ပဋိသင်လေးပါပဲအဲဒီသစ္စာလေးပါလေဒီနေ့ကသံမုံလေးပြေးပြီးပါလုံးလာနဲ့ကိုမူရာပြည်တိုင်းမှာမှန်သွားကြည်ဟာမည်စိတ်မူရာပြည်တိုင်းမှာမှန်သွားကြည်ဟာမည်ကောင်းဆိုသဗ္ဗဝေဒနာပေါ်လာကြည်ဟာမည်သဘောတရားသင်ပေါ်ညာပိုင်စားကြည်ဟာမည်ကိုမူရာတွေပြည်တိုင်းပြည်တိုင်းမှားရနေရမယ်စိတ်မူရာတွေပြည်တိုင်းပြည်တိုင်းမှားရနေရမယ် အကောင်းဆုံးအလဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းပေါ်တိုင်းပေါ်တိုင်းလည်းအမှတ်ပြုပြီးတော့နေရမယ်။မာမန်သဘောတရားနေရာတွေသိစားပေါ်လာလို့ရှိရင်လည်းအဲ့ဒါကိုအမှတ်ပြုပြီးတော့နေရမယ်။ဒါလေးပါနဲ့။အဲဒီလိုကိုယ်မူရာတွေဖြစ်တိုင်းမှတ်ရမယ်ဆိုရမှာကိုယ်မူရာတွေဘုရားပထမတော့အကုန်လုံးရှင်းအောင်မမှတ်နိုင်ဘူးပါဘူး။နည်းနည်းကစပြီးမှတ်ရတယ်။နည်းနည်းကလည်းပြောတော့ရှင်းနိုင်ပါတယ်။ သစ္စာနာဝရကလည်းပဲကျေတဝင့်ဝေဘာပြီးတော့ပြောတာပါပြီ။ဘုံမူရာမှာအထင်ရှားဆုံးမှတ်လို့လွယ်ဆုံးနေရာဖြင့်ဘုန်းကြီးတို့ကသတ်မှတ်ပြီးတော့ဒီလူတွေပဲကြည့်အောင်လို့ကြားပါလေ။ဘိုက်ကတောင်းရင်းလောက်ရှားတဲ့ဝါရောတာတဲ့အဲ့ဒါအစပြီးသူ့မှန်နေရတယ်။အဲဒီတော့ရှိမှရမှာတဲ့။ဒီဟာလေးပါးလည်းရှိရမယ်။ဒါမှမဟုတ် ကျတုရာပါတိနောလေးပါးသောမိယာရှိပြီးဟောတိရှိပြီးမိယာလေးပါးမိပြီးအာထုဝဧသောမိယာလေးပါးဆိုတာဘာလဲဆိုတော့ပါရိပုဒ္ဓဧသောငါယောကံပတိတော်ဝတိငါယောကံဘိညောဘိညတရမမသံပရိသင်္ဃယေကအဓိဝတေတိသင်္ဃယေကံပရိဝေဇေတိသင်္ဃယေကံရောဟောရှင်သာရိပုတ္တရာဧကံတစ်ခုကိုသင်္ဃာဆင်းရဲ၍ တတိဒေဝတိညီဝဲမာရဏံဆိုရင်ဒီတော့ကာလအခုတော့အရာကိုသင်္ကေတိညီဝဲရမယ်တဲ့ဘာလို့ဆိုရဟန်းများဘာလို့ဒီလိုရရဲတဲ့ဒါနော်ရဟန်းများဒီလိုကမရှိဘဲနဲ့ပရိယပတိပသာသနာဓမ္မရေမြင့်တော်မူရာဟောဆိုတာသာရရှိရမယ်ဆုံးမသားရမယ်ဘာလို့လဲငါဆိုတာလည်းဝတ်ရရှိရမယ် ရောင်းရံရရှိရမယ်နေကောင်းတယ်လားဖြေလို့ချင်းဖြေရှိရမယ်ဘုရားမှာတော့ဒီရှိလေးကမကြည့်ပြီးတော့ဟန်ကြီးကကျင်သုံးတာဒါကြောင့်မနာနိခံသောပုဂ္ဂိုလ်တွေကအကောင်မှာသင်ရင်ပြီးတော့စားတာတဲ့မသင်ရင်လည်းအလိုလည်းမစားရဘူးကာတော့ဒီညမှာတော့မသင်ရင်လည်းတော့စားလို့ဘုရားရှင်ကြီးဒါပေမဲ့တရားထုတ်တဲ့အခါကာလတော့ဒီအရေးကြီးပါပဲမတ်တူတွေနဲ့စားရအောင်ရှိဘူးလို့ပြောပါမယ် ဒေကံတခုသောပစ္စည်းလေးပါးကိုသင်္ခါရအစဉ်ကိုတိဒေကကလာရတဲ့မြတ်စွာဘုရားတဲ့သာလုံးမြတ်ရဲ့ပုဂ္ဂိုလ်များရှိကြသလားရှိပါရဲ့သမဏဗေမဏမြတ်ပုဂ္ဂိုလ်ရာသာသမဏတိရတာအစပြုခြင်းဒီလိုထောက်ကလာလေးလိုပဲပြောင်းနေအောင်ကာဝယ်နေအောင်လို့ဓမ္မဝိရပဲပုဂ္ဂိုလ်များရှိပါလားကာလအပူပေါ်ကာဝယ်နေအောင်ပဲပြောင်းနေအောင်လို့ဓမ္မဝိရပဲညီမရဲ့စသည်သာလုံးပြီးတဲ့ပုဂ္ဂိုလ်များရှိပါလားဘေးရန်တွေကာဝယ်ဖို့ရာ ဒီသင်္ကန်းဝေါ်ရတယ်ဘာမှအကြောင်းဆုံးမရှိရင်လည်းဒီကိုရင်ငါကြီးအဝတ်မရှိပဲနေရင်မင်းမတော်လို့ဖုံးထိထားရတယ်ဒါကဆင်ញင်ပြီးသုံးတော်ရတယ်ဒါနော်အဲလိုဆင်ញင်ပြီးသုံးတော်တော့ဘာမှလည်းမြတ်စွာဘုရားနဲ့သူတဲ့ပုဂ္ဂိုလ်ရှိသလားမေးလို့သင်္ကန်းကောင်းမှုရလည်းမလိုဘူးကောင်းလို့လည်းပါရဝဲမရှိဘူးမကောင်းတဲ့အတွက်လည်းစိတ်ပြည့်စရာမရှိဘူးအဲယခုကံကစားပြီးကြောက်ရင်ပြီးတာပဲလို့ သိနေစွာနှလုံးသွင်းပြီးတော့သုံးဆောင်နိုင်တဲ့ကာလဆိုလို့ရှိရင်ဒါကြောင့်မရှိဘူးလို့ပြောတယ်အခုတော့အရာကိုသင်ခြင်းပြီးညီဝဲရမယ်ငါနဲ့သင်ခြင်းညီဝဲရမယ်ဆွမ်းနဲ့သင်ခြင်းမုံတွေရှိပါတယ်ဒါရီရာနဲ့သင်ခြင်းမုံတွေရှိပါတယ်သူလက်မခံဘူးလို့ဆေးပစ္စည်းနဲ့သင်ခြင်းမုံတွေရှိပါတယ်ဒါရီရာနဲ့စပ်ပြီးဆေးပစ္စည်းတွေရှိတယ်ဘုရားရှင်တို့ဝဟန်နဲ့ပြည့်တဲ့အခါကာလမှာ ကုသလခဏဆင်းရဲမုန်းလို့ဆိုတာသင်ကြွပြီးတော့ပြောရပါပဲ။အဲဒီဆင်းရဲမုန်းကြီးနဲ့ဆင်းရဲပြီးတော့သုံးတော်မှာတဲ့။မာတဲ့ပုဂ္ဂိုလ်အသိဉာဏ်သာတဲ့ပုဂ္ဂိုလ်သိတာကလားနောက်ကလားဒီမှာတော့ဒီဝဲဆိုပြီးသွားတော့ဒီဝဲပြီးတော့ဒုက္ခံတဲ့။ဒီကံတစ်ခုကိုသင်္ခါရဆင်းရဲ၍အဓိဝါဒိတိဒုက္ခံရတယ်။ဒီညာညာသူတော်မေးခဲ့တယ်။ဒီတရားလည်းဒီတကသမောဟောဒီအုံနာကသမောဟောဒီစသည်ဒီဝေဘာဘောထားပါရဲ့။ ရှိရသလားနောင်လည်းရှိမလားမေးလို့ရှိတဲ့အခါကာလလည်းအေးကိုသိခံပြီးတော့ရှိရတယ်ကြားနေတယ်ကြားရဘာဝနာတရားပွားရတာမယ်ပြီးရဲ့ဆိုအေးဒါမတတ်နိုင်ပါဘူးဆိုပြီးတော့ဘုရားကုဘုရားညာပြီးတော့ပြီးဒီမထာမဲနဲ့ဘုရားကိုလွတ်ပြီးတော့မနေရဘူးတဲ့ကောင်ဘုရားရဲ့ဘာသာကလည်းဘုရားမတတ်နိုင်ပါဘူးဆိုပြီးတော့ဘုရားမနေရဘူးတော့မနေရဘူးဒီဒီဒီဒီဒီဒီဒီအော်ပြီးတော့ ဘာဝနာပြုရမလို့ခိုင်းတဲ့စိတ်မှပြီးတော့သွားရတရားနဲ့ဓာတ်နဲ့ပုဂ္ဂိုလ်ရှိတာတရားနည်းရအားဖြင့်ဆိုလို့ရှိရင်အေးရင်အေးတာလေးကိုရှိမှပြီးတော့ပဲနိုင်ပါလေ။ပူရင်လည်းပူတာလေးရှိမှပြီးတော့ပဲနိုင်တယ်။ဘဲကြောင့်ဆိုတာမင်းများမှာအောက်ပါလေ။ကောင်းတဲ့တရားတွေနားမခံတဲ့တရားတွေကြားလို့ရှိရင်ဒီခံရမယ်။ဒါကတော့တရားထုတ်တဲ့ပုဂ္ဂိုလ်တော့ရှင်နဲ့ရှင်နေပါလား။ဒါလည်းနည်းနည်းပါးပါးတော့ရှိတတ်တယ်။အများနဲ့ဆက်ဆံနေရတော့မကြခင်တရားတွေကြားတာ ဒီကံလာဖြစ်လောကကြီးဖြစ်လို့ရှိရင်ဘုရားဘုန်းကြီးပြတ်တယ်ပြတ်တာကရှိပါသလားမေပြတ်တာမယ်ဒါကြောင့်ဘုရားကပြစ်ထားတယ်ဘုရားတဲ့သာဘုရားကိုယ်တော်မှာဖြစ်ပေါ်လာတဲ့ဝေဒနာတွေဥပ္ပန္နပါရိကမဝေဒနာဖြစ်ပေါ်လာတဲ့ကိုယ်ကမှုပြီးတော့ဖြစ်တဲ့ဝေဒနာတွေကိုဒုက္ခဗရတိယဝေဒနာတွေလုံးဆိုပါဏဟရဏအသက်ကိုဆောင်တာအသက်ကိုသိစေနိုင်တဲ့ဒီနောင်ဝေဒနာတွေတောင်းပါ ရတော့တာဟုတ်လားအဲဆန္ဒပြရမယ်နောင်နေပြီးတော့ဒီကနေလာလို့ဆိုပြီးတော့ဒီသက်ကိုရောဘယ်လိုပြင်းတော့ဘယ်လိုပြင်းတော့ဘယ်မလို့ပါဘူးသူပုဂ္ဂိုလ်တွေကတော့အဲ့ဒီကဒီကဝေဒနာဖြစ်လာရင်ခံအောင်ခံနေနဲ့ပြင်လာပြင်လိုက်ကျင်းတာကောင်းလို့ဆိုတော့သူကခေါ်လို့မေးကြတော့အဲ့ဒါကတော့သူတို့သဘောနဲ့သူတို့ခေါ်တာလုံးမဟုတ်ဘူးပြောပါမယ်ဒီပုဂ္ဂိုလ်တွေလည်းသူမခံမဲနဲ့ ဒီလိုဒီလိုဆန်းလိုက်ဆန်းလိုက်ထားလိုက်လှုပ်ရှားလိုက်ကြည့်နေလိုက်ကြည့်နေလိုက်ကြည့်ရသမာဓိမဖြစ်ဘူးဒါကသမာဓိမဖြစ်ရင်ညာမဖြစ်ဘူးသမာဓိဖြစ်မှညာဖြစ်တာသမာဓိကအရေးကြီးတယ်အကျိုးတော့သမထဆရာတွေကသမာဓိမလိုပါဘူးဆိုပြီးတော့ဒီလိုလဲဟောကြတယ်လိုရဲ့ဒါလိုလို့မြတ်စွာဘုရားသမာဓိဟောထားတယ်သီလဝိတ္တုဒီစိတ်တဝိတ္တုဒီ ဒီလားသင်ကျယ်ပြီးလို့ရှိရင်သိတာဝိသုဒ္ဓိသိသင်ကျယ်တဲ့ဗမာရိသံရောက်ရမှာဗမာရိကကျမ်းနိုင်လို့ရှိရင်တော့ဇံသမာဓိကိုပြည့်စုံရမယ်တဲ့ဝိသုဒ္ဓိနဲ့ပြည့်နေတယ်အဲဇံရောက်ရင်ဥစ္စာရသမာဓိနဲ့ပြည့်နေရမယ်ဥစ္စာရသမာဓိမရောက်တော့မှဥစ္စာရသမာဓိနဲ့ရှင်နေတဲ့ဝိပဿနာခဏိကသမာဓိနဲ့ပြည့်စုံရမယ် အဲဒီသမာဓိရှိမှသမာဓိကမြင်ပြီးတော့သိရအတိကမှဝိပဿနာဉာဏ်ရှိကိုဖြစ်တာတရားအောင်သမာဓိမရှိတဲ့ဒီကတ္တနဲ့သုံးသာဆင်ရင်ပြီးပြီးတာမျိုးကတော့ဒါကသုဒ္ဓမြတ်ဆရာမြတ်နာလို့ခေါ်တယ်အဲဒီမျိုးကတော့ဝိပဿနာဉာဏ်မျိုးလို့ခေါ်နိုင်လို့ဒါကြောင့်လဲဆိုလို့ရှိရင် အခုဖြစ်မှာတော့ဘုရားဘုရားဘာသာတရားမယုံကြည်တဲ့ပုဂ္ဂိုလ်တွေကတောင်မှအဘိဓမ္မာတရားတွေလေ့လာလို့ရှိရင်သူတို့လည်းတတ်တာပဲတကားဝင်အဲ့ဒါလည်းဘုရားဘာသာမဟုတ်ဘူးဘုရားဘာသာလည်းမစွန်ဘူးဘုရားဘာသာလည်းမယုံဘူးဒါကြောင့်လည်းအဘိဓမ္မာတွေအဘိဓမ္မာတွေလေ့လာပြီးတော့သူလည်းပြောတာဟောရတယ်ခန္ဓာ၅ပါးအဲ့ဒါသုဒ္ဓဘာသုဒ္ဓဖြစ်ပြီးပြည့်စုံပြီးဒီလိုပြောတာသူပြောတာပဲအဲ့ဒါပြောလိုက်ရင်ကြည့်ရင်လည်းဝိပဿနာဖြစ်သလားလို့ဆိုတော့ လည်းကျွန်တော်တို့ကဘာဖြစ်လဲဆိုတော့ငါသူတို့မှာဘုရားဘုရားတော်မှမယုံကြည်သေးဘူးနဲ့ဒီလာလည်းမရှိသေးဘူးနဲ့ဝိပဿနာကိုရှင်းနေတယ်ဆိုလို့ရှိရင်ဘယ်ဟုတ်နိုင်လဲကမဟုတ်နိုင်ဘူးဒါကြောင့်ယေရှုကသမာဓိကိုမြင်ပြီးတော့ဖြစ်တဲ့အသိဉာဏ်ကမှဒါမှဝိပဿနာများဖြစ်ဖြစ်တာဘဂဝါတော်သူတော်ဘာသာသိကိတာဒုက္ခဝေဒနာတွေဆင်းရဲဝေဒနာတွေဘယ်လိုပဲဖြစ်ဖြစ်တတ်နိုင်မှာသိထားပြီးတော့ရှိရမယ် နာတွေရရှိလို့ရှိရင်ဝေဒနာတွေကြောက်တတ်တယ်ကောင်။ယောဂဝေဒနာတွေအကြီးကျယ်တောင်မှကြောက်တာတော့ဖြစ်ဖြစ်ပြီးတော့ကြောက်နေတာတွေတောင်မှဝိပဿနာရှိတာမရှိမှရင်ကြောက်သွားသိနေရကြတယ်။လက်ခံရဝေဒနာတွေတောင်မှယောဂတော့ကြောက်ပါဘူး။ဒီလိုတရားဥပဒေနဲ့တခြားဌာနတွေမှာလည်းဒီလိုတကြီးတွေကမြင်ကြပြတာတော့ဒါတွေတော့ယောဂဝေဒနာတွေကြီးကြပြီးကြောက်သွားတာများလာပါလိမ့်မယ်နော်။ဒါကြောင့် ဒီခံခြင်းနဲ့အနိဋ္ဌာယုံတွေလည်းဒီခံရမယ်ဒီလိုဒီခံကြောင်းနေတာကိုလည်းကြောင်းရမယ်ကောင်ဟုတ်ပြီစေယုံကြောင်းနေတာဥစ္စာကသင်္ခါယေကံပြိဝေစေတိဧကာတခုဝေသင်္ခါယဆင်းရဲပြိဝေစေတိသင်္ချောင်းဒီကိစ္စလောကဓာတ်ဒီကံနဲ့ကဒီကံရမယ်ဘယ်ဟာလုံးဆိုလို့ရှိရင်ဒီကြောင်းပုံလေးနဲ့ကျဲတွေ့နေတယ်ဘောဓာတ်ကသမာသမုဒ္ဒါဆရာတော်ဟာသိ အဘုဗ္ဗအသိဏောတိမတောင်းမှန်ကြံတော်ဟာသင်ရှင်တော်ဒီလိုပဲဒီလိုကြောင့်တောင်းတဲ့ရှင်လိုက်တောင်းရမယ်အဲ့ဒီရှင်ကဘာလဲဒီတော့ပွင့်ပွင့်တော်ဒီကြောင်းအာနာတော်လို့ရှင်လက်မောင်းတော်နဲ့ဆွဲပြီးတော့ကြောင်းမို့ရှင်နဲ့ကြောင်းမို့ဒီနေ့နဲ့နဲ့တော်ကတော့ဒီနိုင်တော်ဆွေးမောင်းတယ်ရှင်ရအများကြီးနာလိုက်တော့ကြောင်းနေနာဝိသတိဘာညာပဲသူကဒီလိုပြပြတယ်သူကဆိုရင်ကြောက်တယ်။ဟုတ်ပါတယ်။ဒါကြောင့်ဆရာတော်ကကြားပါတယ်။ အဲသင်ကြားနဲ့မြင်းကြားနဲ့ယထာကျမ်းပြောတာတော့မြင်ထားပဲရှိပါတယ်။မြင်ထားတယ်လည်းပဲအကျဉ်းပြတာလို့ဒီလိုပေါ်နေတယ်ဆိုတော့မှာအဲဒီယထာကျမ်းလို့လည်းသူ့ကာလမှာတော့မောတော်ကားကျမ်းတွေကရှိတယ်ကွာ။ဟုတ်လား။အားလည်းကြောက်ရတယ်ခဏခဏလည်းမောတော်ကားတိုက်လို့မောတော်ကားမောတော်ကားရှိတဲ့ကြလို့ရှိတာပဲ။မောတော်ကားဒီတိုက်တော့လည်းရှိတာပဲ။ကြောက်ရတယ်။ခဏခဏလည်းဆိုရတဲ့အတိုင်းမောတော်ကားကများပါလိမ့်မယ်ခဏခဏလည်းတိုက်ကြ၊ပြကြ။ခဏများပါတယ်ဒါ အဲဒီလိုကောင်းတဲ့ညီလည်းဆောင်းရမယ်လက်ပါပြသွားတယ်ဆိုကြတော့တန်ကြည့်ပါဦးဆိုပြီးတော့အရေးမစွန့်ရဘူးတဲ့ကောင်ဟုတ်လားအရေးစွန့်ပြီးတော့ဒါကြောင့်သွားနေရမှာလာနေပါလေကြလိုက်လို့ရှိရင်ဘုံတော်ကားကြရတယ်ဒီလည်းဒီကြအောင်လားမသေးတော့မှလည်းကျို့ပဲ့နာကျင်ပြီးတော့ဒုက္ခတွေဖြစ်နေရင်ဒီကနာရှိမှုအတုမှုတွေပြည့်မသွားဘူးလားတကောင်အဲ့ဒါကြောင့်ဒါကြံနေတဲ့ဆောင်ရမယ် အာဇာနာမဟုတ်ဘူးသာနာပုဂ္ဂိုလ်ကပြိဝေသေးပြီးတဲ့သာနာနဲ့ကိုယ်တော်ကရှာမအောင်မလဲကောင်ဟုတ်လားဝိကိတတဲ့အိမ်ဆွေးကိတတဲ့နေရာမသွားရဘူးကောင်ဝိကိတလို့ရှင်အဲ့ဒါလည်းရေးကြည့်တာပဲအဲ့ဒါဝေကြီးဝေကြီးများဖြစ်နေလို့ရှင်ကိုကြီးတွေးတွေကလည်းရှင်းနေလို့ရှင်ကိုကြီးကိုယ်တွေကလည်းရှင်းနေလို့ရှင်အဲ့ဒါဒီကြမှာကြောက်ရတယ်ဆွေးလို့ရတယ်သူကဒုက္ခတွေမှာရောက်ပါတယ်အဲတောင်းရမယ်တဲ့ဒါက လက်သာဘုရားဟောထားတယ်ကြားပြီးတာဟုတ်လားဘုန်းကြီးအခုတမင်ကကိုယ်ကိုဆက်ပြောနေတယ်ဒါပါဠိတော်ဇာလာအိလက်သာဘုရားကဘုရားလက်ထက်ကဟောထားတယ်ကသာဏပုဂ္ဂိုလ်ကကျမ်းသာတော်ခွေးကိုပြီးဖို့ပြီးတောင်းရမယ်လို့ဆိုတော့ဟုတ်လားနောက်ပြီးတော့ကျေရဝဲဖြစ်နိုင်တဲ့နေရာများလဲကျွန်တော်အောင်မတဲ့တကားဟုတ်လားကျေရဝဲဖြစ်နိုင်တဲ့ဆိုတော့အဲဝိသဘာကပုဂ္ဂိုလ်ချင်းနဲ့သက်သာရင်းတော့လို့ရှိရင်ဒီကပုဂ္ဂိုလ်ချင်းနဲ့လဲကိုယ်ရတတ်တယ် ဝိညာဉ်ဝိသဘာဝပုဂ္ဂိုလ်ဆိုတာဒီနဲ့ယောက်ျားနဲ့မိန်းမနဲ့ဥစ္စာသဘောမတူတဲ့ပုဂ္ဂိုလ်တွေကိုဒါကဟုတ်လားယောဂီပုဂ္ဂိုလ်တွေကယောဂယောဂီတွေနဲ့မေတ္တိယောဂီတွေရဟန်းယောဂီတွေသဒ္ဒရှင်ယောဂီတွေစသည်ဖြင့်ပေါ်လာတယ်ဟုတ်လားအဲဒီနေရာကဒီနေရာဘာမှရှိတယ်ပြောနေတယ်ဆိုတာဆင်းရဲတွေတွေ့ရတယ်ဥစ္စာမျိုးတွေတောင်းကျင်ရမယ်တွေ့ရတယ်ဒီတော့ ။ဘာလို့လဲတော့ဆိုလို့ရှိရင်ကြည့်ရခံရတော့တော့ကျတော့သိသိချင်းသိမြင်နေတဲ့ကောင်ကဟုတ်လား။သိမြင်နေတဲ့တရားထုတ်တော့မှဖြစ်ရလို့သမာဓိနဲ့ပြင်ညာမဖြစ်ဘူး။အဲဒီလိုဘေးရမျိုးရောက်နေတယ်ဒါကြောင့်မို့ဒီဝဲရမယ်၊ပြီးခံရမယ်၊ဆံရမယ်။သိကြမလားတပေါင်း။ပဲကျင်တာလည်းတရားမယ်လေ။ပဲကျင်တာကတော့ကာမဝိတ္တ၊ဇာဝရဝိတ္တ၊ဝိညာဝိတ္တတွေဒါတွေကတော့ကောင်းတယ်၊ပင်ရစသည်တွေမှတ်နေရင် ကာမအယုံနဲ့စဉ်းစားကြရင်းနဲ့ရှိမှလူပဲလိုက်ဒီတဲ့သိင်္ဂါတော့အာနာကိစ္စကိုရှိမှလူပဲလိုက်ဒီကြောင့်လည်းအာနာကိစ္စကိုရှိမှလူပဲလိုက်ဒါပါပဲအဲ့ဒီလေးခုမှာဒီကိစ္စတော့ဆိုတာကတော့တရားဆိုတာကမဟုတ်ဘူးသုံးသပ်ဒီလိုကိုသုံးဆောင်ရတာပဲဒီကံဆိုတာကတော့သူကမှန်ပါပြီးတော့ရှိမှလည်းတရားနဲ့လာတာကတော့ကျောင်းဆိုတာကတော့ဒါလည်းတရားဆိုတာမဟုတ်ပါဘူးဘေးအန္တရာယ်ရှိတာကတည်းကစိတ်ရခံရတဲ့နေရာတွေမတော်ပဲနဲ့ကျောင်းကျင်းနေုံနဲ့ လဲလာတယ်ဆိုတာကတော့ရှင်ဓမ္မဝိတ္တစသည်တွေအကုသိုလ်စိတ်ကြီးကိုပေါ်လာလို့ရှိရင်ခုမှပြီလဲပါတဲ့အဲ့ဒါကြီးကြာလာပေါင်း3000ဆိုလို့ရှိရင်၄ပါးပဲတဲ့ဒီ၄ပါးကိုပြီးပြီးတော့ဝိပဿနာတရားအားထုတ်ရတယ်ဟုတ်လားနော်ခန္ဓာကိုယ်ကိုသိရပြီးဝဲသိခံကြောင်းပယ်လန်းလေးလောက်ဉာဏ်လားတဲ့ ထူးခြားတဲ့စိတ်နဲ့ပဲပေါ်တယ်။ဒါကဒီကိစ္စပါ။ကြောင်ပယ်နံကြောင်သာဒေရမီယံဒီဝေဒုက္ခံကြောင်ပယ်နံဒေရမီယံ ဆိုတာလည်းကမြည်ပြီးတော့ဒေတာရခေါ်တကူတော့စောင့်ကြောက်နေတယ်မှတ်တတိလေးနဲ့ရှိမှသွားလို့ရှိရင်အရိယဝါဒဉာဏ်နဲ့အရိယဝါဒတွေလည်းအကုန်လုံးပြည့်စုံသွားနိုင်မှာတော့ဟုတ်လားအဲဒီဒီဘောဒီတော့ပြောတဲ့အတိုင်းတရားဝါဒသုံးတာဆရာလည်းမတွေ့သေးဘူးအာနုပဒနာယဘုံမူရာလည်းရှိရမယ်ဘုံမူရာတွေကလည်းခိုင်းနေတဲ့ကာဆိုလို့ရှိရင်အဲ့ဒါကတော့ဒီတိုင်းကြတဲ့ဘက်ကပေါင်းတယ်လားလဲသင်ကြပါလား ရိယဆိုတာမြတ်စွာဘုရားစတော့ပြုအောင်ခုနလည်းပြောသွားပါပြီ။ပညာတော်နောက်ပြသရဖြစ်။ဘာသာပညာနဲ့ကြားတဲ့အားနေတယ်ရှင်ထိုင်နေဆိုတော့အမှန်တရားသာဝတ္တကရေးရ။နောက်ဒါမှအားနေတယ်ကျဲနေတယ်ရှင်တဏှာကပြုအောင်ဉာဏ်တော်ရာဝတ္တကရှင်ပြလာတော်တော်လေးညင်လာမှဖြစ်ပါ။ပြရတော့တရားဒီသာဝတ္တကသာသာတော့ဖောင်းတာနဲ့ဒီနာနဲ့ကိုပဲရှင်းတာဉာဏ်တော်ရာဝတ္တကရှင်ပြလာလို့မလွယ်ဘူး။ နောက်ဓမ္မလေးကအားကောင်းလာတဲ့အခါကျတော့ဒီနိုင်လာပါပဲညာနာမြတ်စွာဘုရားညာတော်ကြီးဓမ္မဒနာညာတော်ကြီးကြည့်ရဲဒါတော့မှတ်ရကြည့်ရရမှတ်နေလို့စစမှာတော့ဓမ္မလေးကမရလို့တော့ဖြစ်တယ်ကြားကိုဆက်ဆက်သွားတယ်ဒါကလည်းဒီလိုတွေကတော့ကိုယ်စိတ်ကိုကိုယ်သားညီနာတာကိုယ်စိတ်ကြီးကိုစိတ်ကြီးကြမ်းကြမ်းကြမ်းမရဘူးကိုယ်စိတ်ကိုဆွေးရတယ်လို့ဒီလိုလည်းသင်ကြတာရှိတယ် တော်တရားထုတ်ကြည့်တဲ့ခါကျတော့စိတ်ဆိုတာကတော်တော်ကမနိုင်ဘူးတဲ့သဘောတရားပဲဟုတ်ကဲ့ရေဝရှိတဲ့ဆုံးမလို့ရှိရင်စိတ်ကိုမျိုးတုံမျိုးအောင်မပြန်တော့လို့ရှိရင်ရှိရင်ညာနဲ့ပြီးရအမှန်ကြိုင်းတယ်ညာပဲညာတော်ကလည်းဒီကုန်းမျိုးမဖြစ်ပါနဲ့တော့မဟုတ်ဘူးပြီးနိုင်တယ်ဒါမျိုးမကြမ်းပါနဲ့ဆိုမှအဲ့ဒီအဲ့ဒီကြံစီမျိုးပေါ်လာတယ်ရောင်းညာတခါလဲဖတ်နေတာဖြစ်တဲ့စัจ java လာရည်ဟာ အဲ့ဒါပြုနေတယ်တော့ကဒီကအဲ့ဒါဖြစ်တာတော့ကျညာတော်လည်းအဲ့ဒါတော့ဝယ်ပြီးတယ်အဲ့ဒါလည်းကိုသိကြမရှိဘူး။နာကြိုင်းနေဆိုညာတော်နဲ့သိကြတယ်။အဲ့ဒါတော့ဒီကကျင့်သုံးလိုက်လို့ရှိရင်တော့ဒီစိတ်ကဘာနာတုံးလို့လားနည်းနည်းလေးပါလေ။နောက်ဆုံးလည်းကြတော့ဒီစိတ်ကလေးကနာကဘုံမျိုးပြီးတော့သွားပါလေ။ဒီကတိုင်းညာဆုံးမှလည်းခါကလာကြတော့ဒီထားရင်လည်းထားလို့ရတယ်၊ဘုံနှလုံးသွင်းရတယ်၊နှလုံးသွင်းလို့ရတယ်။ဒီအာယုံနဲ့တခုတည်းရှိနေတယ်အာယုံနဲ့တခုတည်းပြီးပြနေနိုင်ပါလေ။ ဒါပေမဲ့လို့စသည်ရှိလာတဲ့ပုဂ္ဂိုလ်မှာတော့စိတ်ကမငြိမ်ဘူး။အာမေသံဃာတိုင်းမှာရှိတယ်။အာနာစိတ်တွေအဲလိုသူ့မှနေနေတော့စိတ်ကစထွက်သွားတယ်။ထွက်သွားတော့ဘယ်လိုစိတ်တွေထွက်တာလဲ။ဘာဝလာ။အာမေသံဃာတို့ဘာဝလာမှမရဘူးလားပုဂ္ဂိုလ်က။မပါသာတိဒီကိစ္စဆိုတော့မြေရမ၅ပါးနဲ့ရှင်တော်စိတ်တွေထွက်တတ်တယ်။ဘာဝလာ။အဲ့ဒါကိုပြောရမယ် ဒိဗေဘေကုမခံရတိနောတိဒေဝဟံတော့ဒိဋ္ဌိယံမြေတေကံရာလောသူမြေလောဤသောတော်ကြီးအထင်သာရတော်တော်မူခြင်းသက္ကနာဝိဒေနာသင်္ဃာရတော်ပေတိဟောတိဖြစ်သည်သင်္ဃာရပေတယ်ဆိုတာကဘယ်လိုလဲဘယ်လိုပြရတာလဲလို့အမေကွန်ထုတ်တယ်ကွာမြတ်စွာဘုရားကဒီမှာလို့ဒီမှာထုတ် edaaoji ị nda ara narị aaralceadịkaoltanabi ọbaa di oji ကာမအလိုဆန္ဒကိုသိရမယ်တဲ့ကောင်နော်ကာမအလိုဆန္ဒကိုအောင်းနေတဲ့ဒီဝနာရှိတယ်ဘုရားတဲ့ကြည်လေးဘုရားကကမ္မထာကြောင့်နဲ့ပါတရားထုတ်နေတယ်ဆိုတာစိတ်ကတော့နေခြင်းမနေတာတဲ့ကောင်နဲ့စိတ်ကတရားကိုထွက်ထွက်သွားတယ်ဆက်တော့လည်းများသောအားဖြင့်ကာမအလိုဆန္ဒတွေကာမဂုဏ်အာယုန်နဲ့သာဒီဉာဏ်စုကြည့်တွေသိရများပါတယ်သိကြပါလားဒီပဲဒီဟာ များတယ်ဆိုရင်အိယာကနိုးရဲကနာနာစေကြဝလာကတော့နာနာသုံးလို့ဥကျော်သွားပြီဆိုတော့နိုးရဲဆိုမှဆိုရင်အာရုံအာရုံနဲ့စပြီးစိတ်ကူးနေတာပဲများတယ်တကားအာရုံအာရုံစာပါတော့ဆိုလူကြီးများဘူးတော့နာန်တအာလာပါတော့ဒီရဲဆင်းနဲ့စပြီးတော့အာရုံဝတ္ထုကိုလက်ရှိအတက်နဲ့ဘုံမဝါလာဘုံဒီပုဂ္ဂိုလ်ကပါလဲ ကောင်းတဲ့ဝိသယဉာဏ်နဲ့အသုံးဆောင်လည်းပါတယ်အဲဒီလာလာပါပါတင်းတင်းတယ်တဲ့အသုံးဆောင်လို့ရှင်ရန်ပြိဿတွေအပေါင်းဖော်တယ်အဲဒါကိုနဲ့စားပြီးတော့သိကြည့်ဖြစ်အပန်းအာရုံနဲ့စပြီးတော့သိကြည့်ဖြစ်တယ်အနံ့အာရုံနဲ့စပြီးသိကြည့်ဖြစ်တယ်အရာအာရုံနဲ့စာရုပ်ပါရုံနဲ့စပြီးတော့သိကြည့်ဖြစ်ရတော့ဒါရည်ကြည့်တာပဲ စားရမယ်မနိုင်ဘူးသာဝတ္တုကနာဝိတ္တကေဒါတာဝန်လေးပါအဲ့ဒီခေသုံးခုထဲမှာကိုယ်ကဒါတိတိအာမနကတိကိုပြည့်ပြရတယ်တနေ့လုံးဝိသမသာဘုရားတနေ့ကဒါလေးသိကြည့်နေရတယ်ကောင်းလားအဘုရားအာသိမမသိမလို့ဆိုနေကြလို့ရှိရင်လည်းအဲ့ဒါတွေပဲဒီကမ္မရာယေနာအကြောင်းကြောင့်ဥပ္ပေဇေဘုရားရှင်ကဒါပဲတို့လို့အကြောင်းဒီအာသာနာဘယ်လိုကြီးပွားမလဲတို့ဒီကဲ့ဖြစ်တယ်တော့အကြောင်းမဟုတ်ဘူး ဒါမရှိတဲ့ပုဂ္ဂိုလ်တွေအဲဒီလိုအကြောင်းမရှိပါဘူးဒါမရှိပြီးအားလျော်တာဒီအကြောင်းအရာတွေဆွေးနွေးနေရတယ်ဆွေးနွေးတော့ဘာတွေရောဆိုလို့ရှိရင်များတာဒါတော့အာယုန်နဲ့စပြီးဆွေးနွေးနေကြတာပဲဒါကနိုင်ငံနဲ့တနိုင်ငံနဲ့အကြီးအကဲရှိတဲ့ပုဂ္ဂိုလ်တွေမှာမဟုတ်ဘူးဆိုတော့တရားနာလောကသွားတယ်ဘာသာတိအဲဒီတော့ဒီနေ့ပြုပြီးတော့ဘာလို့ဆွေးနွေးကြတော့ဆရာကပြောဆိုနေတာလဲအဲ့ဒါကများတာပြန်ဒါတော်လည်းစပြီးတော့ဆွေးနွေးနေကြတာပဲဒါကပဲ ကြတယ်။ဒါလည်းထက်ကလည်းပဲဒီလိုအားလုံးရှင်းနေတာလည်းရှိတာပဲ။မကြာကြာသုံးနေတာကံပြီးတဲ့နောက်လည်းရှိတာ၊သူလည်းရှိတာ၊နောင်လည်းရှိမှာပဲ။အဲဒီလိုယူတာ။တရားတွေရှိနေတာကလာပါလို့ဒီသားမအားနဲ့ကပ်ပြီးတော့ပြီးတာ၊ကြံပြီးတာ၊ဆွေးနွေးတာ၊ပြောဆိုတာရှိနေတာပဲကောင်းတယ်ဟုတ်လား။ဒီကကလာဒါဆိုရင်ရောင်းရတယ်ဝယ်ရတယ်ဆိုတော့ဘာလို့ဆိုဂုံတော်ရဲ့ညာတော်ရဲ့ရှိတယ်ဟုတ်လား။ဒီလိုလည်းပြောကြည့်တာမေးကြမြဲကြပြောကြဆိုကြအမှန်ကြီးရတယ်ပါပဲ။အဲဒါ စိတ်ကူးရှိတယ်စိတ်ကူးကနေပြီးတော့ပြောဆိုတဲ့စကားတွေပေါ်လာတာကောသိနေပြီးတော့ပြောဆိုရမှာလားပြောဘူးလူငင်လာလေးတစ်ခုခုမှအဲ့ဒီလူငင်လာလေးစိတ်ကူးပြီးတော့အဲ့ဒါနဲ့စပြီးစိတ်အဲစိတ်ကတိုက်တွန်းပြီးတော့ပြီးတော့နှုတ်ကပြောလာတယ်ဟာဘုရားနေပြောလာတာကိုသောက်စားကြည့်တဲ့ပြင်ဒီပုဂ္ဂိုလ်မှာ ကာမအာယုနဲ့စပြီးစိတ်ကြီးကိုဖြစ်နေလို့ဆိုတာမသင်ကြားဘူးလားဒါမသင်ကြားပါဘူးသင်ကြားတယ်အဲဒီတော့တရားထုတ်နေတဲ့ပုဂ္ဂိုလ်ကတော့ဘယ်ကပုဂ္ဂိုလ်ကမမြင်ပါဘူးမသိပါဘူးသူ့ဟာသူကြည့်တယ်သူ့ဟာသူကြည့်တယ်သီလမာရဏတရားထုတ်နေတဲ့ဒီကအာမထုတ်တဲ့ပုဂ္ဂိုလ်ကြီးအင်္ဂါနေတဲ့ပုဂ္ဂိုလ်ရဆိုရင်ကာမိကနာသီလမာရဏမကြည့်ဘူးအရဟံဓမ္မဝိသနာမုတ်ကြီးတွေဖြစ်နေရတယ်မကြည့်ဘူးသူကအမှန်ကောင်းနေတယ်လို့ဘယ်လိုလဲထင်တတ်တယ်ကောင်လဲ။ဟုတ်ပါဘူး။ပြောပုဂ္ဂိုလ်ကဒီကရာ မိတ်ဆွေကဖြစ်ဖြစ်မရဏတိက္ခာလာဒီလိုပဲဖြစ်ဖြစ်ယဉ်ကျေးတဲ့ပုဂ္ဂိုလ်တွေကဘုရားတွေကဘာတိုက်တွန်းနေကြတော့နော်အာဟောရိယတိုက်တွန်းတာဘယ်နဲ့ပြောတော့လဲညာယာနာယသမသမတို့ဘာမှမပြောဘူး။ဘာမှမပြောဘူး။ကြည့်မှာမဟုတ်ပဲ။ဘာသာဝါကိလေသာညင်သောပုဂ္ဂိုလ်တို့ကိုဘုရားတို့တရားနဲ့ဘာဝါကိလေသာဘာမှလို့တွေလုံးမလာပဲ။မလိုပါဘူးဆိုပြီးတော့တရားအားမထုတ်အောင်လို့ညှင်းတယ်ကိုယ်ကဟုတ်လား။အဲဒါ သူစိတ်နဲ့မနာကောင်းနေတယ်ဆင်းတယ်ဘုရားငါဘယ်လိုလဲရောက်လာမယ်ဆိုလို့ရှိရင်တော့သူ့သံဘောရိယံသူ့ကူးတွေအမှုပြောလာမှာကဟုတ်လားဒါကဘုန်းကြီးဒီမှာအာတောသမန္တဘောဓနာသောတော်ကကြည့်ကြပါရဲ့အရဟံတော်ဘုဇောတုအာနမုဒေသောသမန္တဘောဓကိုယ်ဝဲများဖြင့်မင်္ဂလာပြီးတော်မူသောဘုရားအိမ်မှာနေတော့မှာတော့ကောင်းပါအဲဒီကဘုရားဟောတာကသမထမ်းတော်ရောက်မှာတရားထုံးမှာကောင်းပြီဗျာ ဘာဖြစ်လို့ဘုရားမြတ်စွာဘုရားရဲ့မြတ်စွာဘုရားနဲ့အတူပဲကောင်းနေတာကိုယ်ရင်းတူတဲ့ပုဂ္ဂိုလ်ကိုရတယ်ကိုယ်ကျမ်းနဲ့ဟောတာပါပဲကိုယ်ကျမ်းနဲ့ဒီကျမ်းနဲ့အဲ့ဒါကြီးရရှိနေရတာပဲပြောရတယ်ကြာဟုတ်လားဒီကအင်းတို့ကတော့ဒီလိုစိတ်တွေမရှိဘူးတော့အောင်းနေတာကိုကြောင်းကြောင်းမှဒီစိတ်တွေပေါ်လာတယ်အောင်းနေဟုတ်ဘူးကွာအင်းတို့ကစိတ်တွေလေဟုတ်လားလုံလာတဲ့ဒီလိုစိတ်တွေဖြစ်လာမရှိလို့မကြည့်ရတော့အင်းတို့ကတော့ ရှိမှလည်းရှိပဲပြီးတော့ဘုရားရှင်ဘုရားရှင်ကတော့အတူတူပဲဘုရားမဟာရှင်ပြရတယ်ရှိရင်အဝဟာစတော့မဲနေတယ်လည်းရှိနေတယ်ဘာသာဆုံးနေတယ်လည်းပဲကျိုးကိုသားတယ်လည်းပဲညီမမသိရဘူးလားပုဂ္ဂိုလ်ရှိရသလားဆိုတော့ဒီလိုကြောင့်မှသုံးတယ်ညောင်လည်းပဲဒီသက်တော်တဲ့ကျိုးတဲ့ပုဂ္ဂိုလ်ရှိမလားဆိုပြီးအဲလည်းမျိုးတော့ခေါ်တယ်အဲ့ဒီလည်းမျိုးတော့အစားရတဲ့မြစ်ပုံနေရမလားမြစ်တော့အဲ့ဒီထဲမှာတခါလဲအဲတီတော့အမဲခွဲတွေပါတော့ဖတ်ပြီးကြသွားလို့မလို့သင်ကြားရမှာလား လဲသင်ကြားဘူးဘာဖြစ်လို့လဲအစရဲကပြောမဲကြီးကဖြစ်နေတယ်ဟုတ်ဝိညာဉ်အစရဲမြေကြီးကမဲကြီးကဖြစ်နေတာမြေဆဲမဲရဲမှာသာပြီးအမြင်မဲကြလို့ဘာမှမသင်ကြားဘူးကောင်ဟုတ်လားအဲ့ဒါလည်းပဲရာအောင်တဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေသိတာကသူကမြင်နေတာထဲမှာဆိုတော့မြစ်တဲ့စိတ်ကြီးတွေပေါ်လာတယ်လည်းလည်းသင်ကြားဘူးကောင်ဟုတ်လားအော်ဘဝမျိုးဆိုတာတော့ဒီလိုမျိုးပွားလို့ဒီမဲလေးတစ်ခု ပြပါလို့ရှိရင်မတင်စားဘူးလားသိပါအဲသိရုပ်ဆိုးတာအဲဒီဆိုပြီးတော့ပြည့်တယ်ကိုမကောင်းဘူးအဲဒါလည်းပဲရားလုံးနေတဲ့နာဂါလမှာသူကစင်ကြဲနေတဲ့စိတ်တွေရောလာအောင်ဟုတ်လားကောင်းတယ်ဝင်တယ်ထိုင်တယ်ရှိရစတယ်ဘယ်ဘယ်လားရင်းရှိနေတော့ရှိတာလေးကဝိပဿနာသိနေမှာတတိကလာနာဂါလမှာဘုရားနဲ့ဒီရဝါဒတရားတွေဟောအဲဒီဝိရဝါဒတရားတွေကအစင်ကြဲတဲ့တရားတွေ သက်ကသက်ကဖြစ်နေတဲ့ကြားထဲမှာအခုကာမအရင်ကြံတဲ့စိတ်ကလေးတစ်ခုဝင်ဆက်လိုက်တော့တော့ကိုရုပ်ဆိုးတော့လည်းရတယ်နော်ခဏလက်ကဘွားထဲမှာမဲဆက်ကလေးကြတော့တယ်လေအဲ့ဒါကြည့်ရတာအဲ့ဒါကခဏရောပြအိမ်လုံးကတော့ဒီကောင်းနေဖြစ်နေတယ်ကြားထဲမှာဖြစ်ပြီးဆိုးတယ်လို့ပြောခဏတော့မာစင်လေးကတော့အိမ်လေးကလည်းဒီစိတ်တွေပါပဲအိမ်ကပို့ပြီးတော့ညမှာပေါ့အဲကြောင်းကြောင်းလို့တရားထုတ်တဲ့ခါကာလမှာတော့တခါပြန်ဖြစ်တာလေဒါပေမဲ့လည်းဒါလည်းဘွားသူလေးထဲမှာ အမဲစက်ကလေးကြတာလို့ရောကောင်ဟုတ်လားမဲစက်ကလေးကြတာလို့လည်းဟိုမှာဒီလိုကိုကြီးရဲ့အကြောင်းမရှိဘူးသင်ပြနေတဲ့စိတ်ကနာမသင်ပြတဲ့စိတ်ကူးတွေကဝင်လိုက်တော့သူကစိတ်ရဆိုတုတ်ထင်ကြတာကိုဒါကြောင့်မို့သူကပြောတာအဲစိတ်တွေမကောင်းဘူးတဲ့အဲ့ဒါဒီလိုပုဂ္ဂိုလ်တွေလည်းဒီလိုပါပဲတရားဗျာအဲဒီအားလုံးလည်းဒီလိုခါကလာမှာကိုယ်စိတ်နဲ့ကိုယ်ကောင်းနေလို့သူကထင်ရတယ်ဒါကြောင့်ရောက်လာလို့ရှိရင်တိကျသွားတယ် မကောင်းတာတွေမှုတွေပေါ်နိုင်တယ်ဒါလည်းနော်ဒါကြောင့်အောင်းနေပင်နေထိုင်နေပြီးတဲ့စသည်ဖြင့်မှနေရောဒီလိုဖြစ်ပါလိမ့်မယ်တဲ့ဖြစ်တော့ဘာရလို့ဆိုကိုယ်လုံးနေကြ၊ခင်နေကြ၊ပြောနေကြ၊ခင်နေကြအဲစိတ်ကြီးတွေပေါ်တာဟုတ်လားဒီကြောင့်ဒီဝယ်တဲ့ပုဂ္ဂိုလ်ကဒီကြောင့်ဒီလည်းမစသည်စိတ်ကြီးဖြစ်မှာပေါ့အဲဒီလိုကြတယ်အလုပ်အလုပ်ကြတယ်လုပ်နေတဲ့ပုဂ္ဂိုလ်လည်းဒီလိုကြတယ်မစသည်စိတ်ကြီးတွေပေါ်မှာပေါ်တာဟုတ် အဲ့ဒီစိတ်ကြီးကိုပေါ်လဲငါတော့ဘယ်လိုနဲ့သွားတို့ဘယ်လိုနဲ့သွားတို့ဘယ်လိုနဲ့သွားစကားပြောဘယ်လိုနဲ့သွားစကားပြောအဲ့ဒီစိတ်ကြီးကိုပေါ်လဲငါညာဘူးဆိုရင်ဟုတ်တဲ့ပါရကြီးအရင်ကစံနာပါတော့လားမရသေးတာလေးရအောင်ယာတိသားလေးကိုနှိမ့်တဲ့ပါရကြီးရဲ့ကျမ်းနဲ့အနုဆန္ဒဖြစ်လို့နဲ့အဲ့ဒီကအနုဆန္ဒပြောရမှာကိုဒါအနုဆန္ဒဆိုတာနိဝရဏနိဝရဏဆိုတာ မာလိုကတာမိတတ်တဲ့တရားတာမိတတ်ဘာတာမိတတ်လဲကုသိုလ်တရားတွေဉာဏ်ရည်တယ်ကုသိုလ်ကလည်းဒါနသီလဘာဝနာကုသိုလ်သုံးမျိုးရှိတာတဲ့ဘာတာမိတုံးဆိုဒါနသီလလည်းပဲဒီကအနောက်ပြတော့ပြေးတာကဒါမှမဟုတ်မတားနိုင်ဘူးလောကရမှာဘာဝနာရတတ်နေတယ်ဆိုတဲ့အာလုံးသောလောကရတ္တိဘုရားကသူသားနဲ့ဒါနပြုနေတဲ့တောင်ကာမိဌာနဖြစ်နေလို့ဒါနတော့ဘုရားတော့မပြည့်ဘူးတကား။မှန်ပါပါ။ဘုရားပါပါ နောက်ဆက်ပြီးရုံပဲအားနဲ့ပါရုံပဲဒါတော့ပဲရှိပါတယ်သင်္ကြန်ကလူသားနေတာအတူတူရှိနေတော့မြစ်သက်သားရွယ်အာယုံကိုစိတ်ကူးတွေဖြစ်ရုံနဲ့အတူတူကပြတ်သွားပါမလားပြတ်ဘူးဆိုဒါကြောင့်မို့လူသားတွေဆိုလို့ရှိရင်အဲအာယုံရာလို့ပြီးဆိုရကိုပြည့်နေတယ်။ဒါကြက်ပြင်းနဲ့ဒီရကောရာတွေနဲ့ဒီနေရာတွေဒီနေရာတွေပြီးရင်ဖွင့်လူသားကလည်းအောင်းနေတာပဲတကောင်ဟုတ်လားလူသားကမပြတ်ပါဘူး အကျိုးကအနည်းငယ်ဓာတ်တွေတောင်မှငှားပြီးတော့ဆက်လိုက်ရတဲ့ကောင်အလူတော့မပြတ်ပါဘူးသူကတော့သူ့အတူချိန်နဲ့သူဆွန့်ကျွေးတယ်သူဆွန့်ကျွေးဆွန့်ကျွေးတယ်သူပြီးသွားတာပဲဒီလေသူသားပြန်တာသူသားကလည်းပြီးသွားတာပဲဒါတွေတော့မပြတ်ဘူးဒါတွေကပြအောင်သူကဓမ္မဌာနဓမ္မဌာနကမကားခွင့်နိုင်ဘူးဒါလည်းလို့အဲ့ဒီတော့အတိမုတ်တိရိယာရဲ့ပြနေရင်အဲမြင်နေရင်တွေ့နေရင်မြစ်တဲ့ပါမှုတော့မဖြစ်တော့ဘူးလား နိဗ္ဗာန်ကိုဖြစ်နေတဲ့အချိန်မှာဒီသားနေတဲ့ဒါနစေတနာဖြစ်ပါမယ်။မရှိဘူးဟုတ်လား။အဲဒီသားနေတဲ့ဒါနစေတနာမရှိဘူး။အမဖြစ်တဲ့လုံးလုံးတော့လည်းမပြည့်ဘူးသူကအာမျောကြရင်တော့ဒါတော့ပါပဲ။ဒါကြောင့်ဒါနကိုတော့နိဝရဏနိကာမစံနိဝရဏကလုံးဝမတည်ကျနိုင်ဘူးတော့။ဒါကြောင့်အခုဒါနတွေလည်းလို့လို့ချင်းဒီကနေလို့ချင်းချင်းဟာရတယ်။အတန်ကြီးကဖွင့်ရပါရဲ့။ဒီညနေကြပဲ။ ဘုန်းကြီးတို့ဘာမှမလုပ်ပါဘူးဒီလိုတောင်းလိုက်ကြည့်အတန်ကိုစူးစူးငန်းငန်းနဲ့အားလို့ဒီကအင်းဒါကလူတွေကရသော်ရဟောလို့လူတွေကကြားလို့ဒီတော့သာယာပြအယုံလို့မြင်ကြတယ်တော့ဒါလို့ဖြစ်တဲ့ဘုရားနဲ့ကြည့်တဲ့ခါကာလတွေကြောင်းလာတဲ့ခါကာလလည်းပဲသိကျရှင်မှုရအောင်ဆင့်ရတာကိုတကောင်ဟုတ်လားဒါလူလိုက်ကြတာကိုကြောင်းမှာရှိတဲ့ ပြောရရင်တရားထုံးနေတဲ့ပုဂ္ဂိုလ်တွေအနောက်ကျသိရှိတဲ့တရားမှာဟုတ်လားဒီကြောင့်ကြည့်ကြည့်တယ်သူတို့ကသိလိုလိုက်ပြီးတော့အဲဒီတော့ဒီရာတွေဖွင့်ပါလေဖွင့်အနောက်ကျသိရှိတယ်အဲဒီတော့ဖြစ်ပေမဲ့လည်းသူကအတိဒါနရတယ်ပဲအောင်းနေတာလည်းရတယ်နော်ဒါကြောင့်ဒါနဲ့ဆန္ဒကကုသိုလ်တရားတားနေတယ်ဆိုရင်ဒါနကုသိုလ်တော့လုံးဝပြအောင်မတားနိုင်ဘူးရဲ့ဒီလိုက်လည်းဒီလိုပါပဲအဲ ဒီလိုကာမအာယုန်နဲ့စိတ်ကြည်ကြံနေမှုဖြစ်ပေမဲ့လည်းပဲသီလတော့မပြည့်ဘူးတဲ့သီလပြည့်လောက်အောင်ကာယကံဝစီကံမကြည့်တယ်လို့ရှိရင်စိတ်ကြည်ယုံနေတာသီလမပြည့်ဘူးကွာဟုတ်လားသူဖြစ်ဖြစ်ရဟန်းဖြစ်ဖြစ်အမောအာယုန်တွေကိုစိတ်ကြည်နေတဲ့စိတ်ကြည်နေကာယကံတော့မမြောက်ဘူးဝစီကံမမြောက်ဘူးဆိုလို့ရှိရင်သူကသီလပြည့်တာမဟုတ်ဘူးဆိုတော့နှင်းနှမှုရှိပါအဲ့ဒါလိုက်ပဲဒါကြောင့် ဒါနသီလတော့ကာမိသနာကလုံးဝပြည့်စုံနိုင်မှုတဲ့ဘာဝနာကြတော့ပြည့်စုံနိုင်တဲ့ကောင်ဟုတ်လားဘာဝနာဆိုတာကတော့ဘလုံးလုံးသင်ကျင်းနေမှာဘာဝနာအောင်နေတာတဏှာဘာဝနာဖြစ်ဥပဒနာဘာဝနာဖြစ်ဖြစ်ဘလို့ကာမိသနာတွေကြားထဲမှာမဝင်မှာဘာမှအောင်နေတာဒါကြောင့်ကာမိသနာတွေဝင်ဖြစ်နေလို့ရှိရင်အဲ့ဒီဖြစ်နေတဲ့အချိန်မှာဘာဝနာစိတ်တွေပြည့်မနေဘူးလားပြည့်ပါပြီ။ကောင်းတယ်၊ပိန်တယ်၊ထိုင်တယ်စသဖြင့်ဥမမှုတွေက အဲဒါမှအရင်ကကြားကြည့်နေတဲ့အချိန်ဓမ္မနဲ့လောက်ကြားကြည့်နေအဲ့ဒီဓမ္မနဲ့လောက်ကျင်းမှာအမှရှိပါမလားတကောင်းမရှိပါဘူးအဲ့ဒါမြို့နေတယ်ဘယ်နာကြောင့်လဲဆိုတော့အဲညာလမ်းနဲ့ဘယ်လမ်းနဲ့ကျွတ်တယ်လမ်းနဲ့ချတယ်ဒီလားဒီကမှတ်ပြီးတော့ဒီညာကြောက်အဲ့ဒါဘယ်လိုကြည့်နေတာလဲစိတ်ကြည့်ပြီးတော့ကြောက်နေတဲ့ခါလည်းမရှိဘူးလားတကောင်းရှိပါတယ်ရှိတယ်အဲ့ဒီစိတ်ကြည့်ပြီးကြောက်နေတဲ့ခါမှာ အဲကြွရဲလှမ်းတယ်ချရဲအဆိုးတော့ရှိရရှိမှာပေါ့ဆိုရင်လည်းသူကအတိကကောင်းမသိဘူးတကောင်ညာဟုတ်လားအဲ့ဒါဓမ္မကြီးတော့ပြည့်တယ်ဝိပဿနာလည်းပြည့်တယ်တဲ့မအောင်မြင်ဘူးတဲ့ဒါကြောင့်အာမေသနာဆိုတာကုသိုလ်တရားထဲမှာဘာဝနာကုသိုလ်တော့လုံးဝပြည့်စုံစေတတ်တယ်တဲ့ကပယ်ရမှာတကားနော်ဒါမပယ်လို့ရှိရင်စိတ္တဝိတ္တိမဖြစ်ဘူးတကားဟုတ်လားစိတ္တဝိတ္တိမဖြစ်ရင်ဒုတိယဝိတ္တိ အစရှိတဲ့ဝိပဿနာဉာဏ်တွေမဖြစ်နိုင်ဘူးလားဟုတ်လားအဲဒီကသမာဓိမလိုပါဘူးလို့ကပြောတယ်ဘယ်လိုလိုလိုနေတာဉာဏ်လာတယ်ခင်ဗျာဆိုပြတာအဲဉာဏ်ရဏတွေလုံးဝပဲပြီးတော့စိတ်ရှင်ရနေတဲ့အချိန်မှဝိပဿနာဉာဏ်တွေဆိုတာဖြစ်တရားနာနေရင်မဲ့ကိုရောက်သွားတဲ့ဆိုတဲ့ပုဂ္ဂိုလ်တွေတောင်မှတရားနာနေတဲ့ခိုက်တာမှာအဲ့ဒီနိဝရဏတွေကျင်းနေတဲ့အချိန်မြတ်စွာဘုရားကဥစ္စာတွေပါတရားဟောရတာဟုတ်လားအဲ့ဒါတွေဒီလိုရှင်းပြ ကြည့်ရတာပါလေစိတ်တွေသင်ကျဲနေတဲ့အချိန်မှာတဲ့နိဝရဏတွေနိဝရဏစိတ်ကနိဝရဏတွေကျင့်နေတဲ့အချိန်မှာတဲ့ငါသာပြပါမုတ်ကံတိကတွေဟောတယ်တဲ့ပါမုတ်ကံတိကတွေသုက္ကလေးပါတရားသုက္ကလေးပါတရားဟောရတဲ့အဲ့ဒီခါကာလမှာဒီကျင့်နေတဲ့အဝတ်နာသိဆိုရလို့ရှိရင်ဆွဲကြလို့ပဲလို့ပါအဝတ်ကညှင့်နေလို့ရှိရင်ညှင့်နေတဲ့အဝတ်ကိုသိဆိုလို့ဆွဲပါမှာ ညီဆိုဆိုကြာဆိုဆိုသိစေဆိုမဆွဲဘူးကောင်ဟုတ်လားအဝတ်ကမြင့်လာတယ်ဆိုအဝတ်ကိုထားလဲပြီးရှင်းတယ်မှာအဲပြီးရှင်းနေတော့သင်္ကြန်ရဲ့ဝတ်ကိုသိသိလို့ချင်းအမိဆိုလည်းပဲဆွဲတာပဲကောင်နော်အသိဆိုလည်းဆွဲတာဘာကြောင့်ဆိုဆိုဆွဲတာပဲအဲ့ဒါလိုပဲသိစင်ပြဲနေတဲ့အချိန်မှာမြတ်စွာဘုရားကာမုတ်ကံပိဋကတ်ကိုဟောတယ်တဲ့ဘာလို့ဆိုလို့ရှိရင် ဒုက္ခဒုက္ခသမှုရဒုက္ခမေရဒုက္ခမေရဒုက္ခဆိုတော့သစ္စာလေးပါးတရားဟောတယ်အဲဒီတော့ဟောလိုက်တော့ငါသာပြန်ဟောတဲ့ဒေသနာနောက်လိုက်ပြီးတော့ဝိပဿနာဉာဏ်တွေကပြည့်သွားတာဟုတ်လားဉာဏ်ကြားရင်ဓဝါ၆ပါးကပြည့်ပြည့်နေတဲ့တရားတွေကအနိစ္စပဲအဲပြည့်ပြည့်ရဲ့ရှင်ရဲ့ဒုက္ခပဲဒီသဘောတန်တစ်ခုပြည့်နေတဲ့အနတ္တတရားပဲလို့ကိုယ်ပိုင်ဉာဏ်လေးကိုပြည့်ဝိပဿနာဉာဏ်နဲ့သင်နိုင်တယ်ပြီးတော့ခဏအတွင်းမှာပဲ အရိယာမဲ့ကိုရောက်ပြီးတော့ဟုတ်တယ်ဆရာဟုတ်တာပါဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တော့ဒါရံဖြစ်တာလည်းရှိတယ်မာရံဖြစ်တာလည်းရှိတယ်ဟန္တာဖြစ်တာလည်းရှိတယ်ကောင်နော်ညတော်ရလည်းတကတရားနာနေရင်အဲ့ဒီမဲ့ကိုရတယ်ဆရာဒီပုံကြီးနဲ့ရတာအဲ့ဒီမှာလည်းသိတာဝိသုဒိဒါပဲကောင်ဟုတ်လားအဲဒီစိတ်မစင်ကြဲပဲနဲ့စိတ်မှမတန်ရှင်းပဲနဲ့တရားဥပဒေမရနိုင်ဘူးဒါကြောင့်သမာဓိဟာလိုပါတယ်အဲ့ဒီလိုတဲ့အတွက် ပြောဆိုနေကြ။အာမေခန္ဓာကာမစိတ်ကူးတွေပေါ်လာလို့ရှိရင်သူ့မှပြီးတော့ပယ်ရလို့ရောက်ပါအောင်နော်။အဲဒီလိုပယ်လို့ကာမခန္ဓာတွေနိုင်နေလာတဲ့အခါဝိပဿနာဉာဏ်သမာဓိကိုကောင်းအောင်ဖြစ်ပြီးတော့ဝိပဿနာဉာဏ်နဲ့ဖြစ်ဉာဏ်နဲ့ရောက်လာမှမင်းအဝိယမဉာဏ်နဲ့သင်တိုင်းဖြစ်ပြီးတော့ဘယ်ကမှကောင်းကောင်းရှင်းပါမလဲဆိုတော့နာဂာမိမဲ့ရောက်မှကာမိသန္တာကကောင်းအောင်ရှင်းပါတော့နော်။ဒါရီကိုပြရအဲဒီရအောင်အထေဖို့ပါတော့ ဒီသာဒီသာကနာတော်ညာကိုဒိဋ္ဌုနောယဟန်ဤဒိဋ္ဌုနောယဟန်ဤဘာဒံမြာကိုသိနေရောက်ပြီပုဂ္ဂိုလ်သည်ကာမုကံတော်ကာမလေးကာမရောဒီနောပေယပိဟောတိတိကာမလေးကာမရောပေယမယ်လို့ပြောပါတယ်ဒီကုဘာကနာရှိဝိပဿနာရှိနေရင်ဖြစ်ပေါ်လာတဲ့ကာမအနေဌာနကိုကျွတ်မှတ်ပြီးတော့ပယ်သွားရမယ်။ကာမအနေဌာနဆိုတာဘာနဲ့တူတယ်ဆိုလို့ရှိရင်မြတ်စွာဘုရားကကျွေးမြင်နေတာနဲ့တူတယ်လို့ဥပမာပေးထားတာပါ။ ရဲမိကျင်နာနဲ့ပြီးတယ်ဒီကလောကရာတွေတခုတည်းသောလောကရာ၌ရဲမိကျင်လို့ရှိရင်အဘုဝံအစိမ့်မှာမရှိဘူးဒါလည်းအဘုရားရှင်ကြားပြီသိမနောဆိုတာဘယ်ကစလို့ဆိုလို့ရှိရင်ကျင့်တဲ့ပုဂ္ဂိုလ်ကကျင့်စဉ်ကိုခါခါရရမရမှလာဘူးလားကောင်းပါကောင်းပါနဲ့တော့ဒီမှာစသည်အဲဒီတဲ့ဖြည့်ကြရင်တော့မတတ်နိုင်ဘူးဒီကရာဘုရားသခင်ထားတဲ့ဖြည့်ကြပါပဲဖြည့်ကြပါဟုတ်လား ကျေးဇူးများတာကျေးဆက်ကြတယ်မဆန့်နိုင်လို့ရှိရင်တောင်းမှရလိမ့်မယ်မာမဲလို့ရှိရင်လည်းဒါနေရာမှာပဲကောင်ဟုတ်လားအမှန်ပါပါကျေးဇူးတော်နာကြားမှာခုဘောတော့ဒါဆိုတော့ဒီလိုအောက်ကြနောက်ကြခံနေရတယ်သူကျေးရှိတယ်အဲ့ဒါလိုပဲကာမလိုခန္ဓာကနှိမ့်တဲ့ပါရမလို့ရှိရင်နှိမ့်တဲ့ပါရမရဲ့အာယုံကလေးကိုဖတ်ရရရရိုးသေးထားရတယ်ဒါက မြတ်စွာဘုရားဘုရားနဲ့ဝိသုပိကြီးဆိုတော့သာသနာတော်ဘုရားနဲ့ဝိသုပိကြီးဝယ်ဒီတိုင်းအောင်ဝယ်ဒီမှသိဆိုရင်မနှောင်းလို့ယူတဲ့ငွေတော့ဘုရားနဲ့ဝိသုပိကြီးကမြတ်မှုတာမှုမရှိဘူးလားတော့ဝင်နိုင်ဘူးမြတ်မှုတာမှုရှိတယ်အဲဒီလိုမျိုးဘုရားနဲ့ပြည်ကြီးသာသနာတော်လက်ဆိုတော့တော်လည်းစားတော့ဒီဘက်ဆိုတဲ့ကြောင်းတွေကိုဆွေတာတွေကဆိုတာဘုရားနဲ့ပြည်ကြီးဆိုရင်ငွေတွေနဲ့ဘုန်းတော်ရတယ်လားဘုန်းတော်ကြောင်းမှလည်းဘုန်းတော်အင်းကြီး ဝတ်တာနဲ့အဝတ်အထည်ဆိုလို့ရှိရင်ဝတ်နေတဲ့ခါကသူယူရရတာနော်။ခိုင်မဲ့ကြံလို့ရှိရင်တောင်မှမသိမမြင်နဲ့ကောင်းတဲ့ဆင်းရဲနေရာမှာဆံရတယ်။ဟုတ်ပါ။အဝတ်ကောင်းအဝတ်ကောင်းကိုဝတ်ထားတဲ့ပုဂ္ဂိုလ်က မြည်ပြီးတော့ရှင်လဲမတက်ရတဲ့နေရာတွေမတန်ရှင်းတဲ့နေရာတွေမထိုင်နိုင်ဘူးတကားနော်။ဒါကြောင့်တော့ဆိုရင်သူဝိထားတဲ့ဥစ္စာကိုယ်တော်ပြုမှာသိရရရတာမလားက။ညောင်းဝင်တယ်လို့လည်းထိုင်နေတယ်လို့မထိုင်ရဘူးမတက်ရရင်မတက်နိုင်တယ်ကွာ။ဟုတ်လား။ဒါကြီးကအဝတ်ကဘောမတန်ဘူးဆိုလို့ရှိရင်တော့ညောင်းနေတယ်ညောင်းခံပြီးကြနေတယ်တကား။ အသေးခင်တရော့ဆိုပြီးထိုင်ရမှာပေါ့ပရိယတိသာသနာပွဲနဲ့ဒီတဲ့ပฏิပါတိသာသနာပွဲနဲ့အဝကောင်းမျိုးကိုခိုးရမျိုးထားတဲ့ပုဂ္ဂိုလ်ကညောင်းဝင်တယ်လည်းပေးထိုင်ပေးပြီးတော့ရပြရမှာပဲကနော်ဒါပါပဲဆိုလို့ရှိရင်အဲ့ဒီဝတ်ကိုသာယာမြတ်တဲ့ဒါမေသနာရှိနေလို့မဟုတ်လားဒါသာသနာရေးကွယ်လာတယ်အဲရှင်တို့ငွေတို့ကြောက်တို့ဆိုတော့ဒါပြီးတော့အလုံးနဲ့ပြရတာပေါ့ဒုက္ခတွေရောဒီကိန်းနဲ့တကားရဲ့တက်တာတွေပါလေတော့ဒီပါလေထပ်ပြီးနှစ်သိမ့်ထားရတယ်ကြောက်ကြသွားမယ်ဆိုတော့ဟုတ်လား ဝေဒဖြစ်တတ်တဲ့အာနာပါပဲပကံခွဲရောက်သုံးဆောင်နေတဲ့ကံနဲ့ဆွဲတဲ့ခါကလာရိုးရိုးလေးကံရဘူးလားဟောကြားတဲ့စကားတော်ဒီနေ့ကလာပါတော့ဒီပါအလေးနဲ့ပြုနေရတာဘာကြောင့်လဲဆိုလို့ဒီနေ့ကျနေလို့မဟုတ်လားတကားပဲဒီပါရှင်းတဲ့ပုဂ္ဂိုလ်ရှိတယ်အဲ့ဒါတက်မဲ့ဝေဒဆိုတဲ့တက်ရှိဝိသုပစ္စည်းတွေကြတာပို့ပြီးတော့အလေးပြုရတယ်တဲ့ကောင်ဟုတ်လားတက်ရှိဝိသုပစ္စည်းတွေဆိုတာ ငါးတော့ကာလပါလို့အခုလောကမှာဝိရဒိဒီလိုပါပဲနဲ့စပြီးတော့တက္ကိဝတ္ထုပစ္စည်းတွေဆိုတာတူတူရိယတိကလေးညာပြနေရညာစွာရဟောတာတဲ့ညာမြတ်တဲ့လေညာညာဆင်းနေလေညာညာအလေးပြုရတယ်တွေပဲဗျာဟုတ်လားအဲဒီတော့အဲ့ဒါကမှကျွေးရှင်ကိုယေရှိတဲ့ပုဂ္ဂိုလ်ကဖားရတာမတူရဲ့တဲ့ကောင်နော်။ဘိယမဒေသနာတော်ကိုကျေးဇူးတင်လို့ရှိရင်ကျေးဇူးနာသမှာနာသရတဲ့ရှင် ရွေးမရှိတဲ့ခါကျတော့ရွေးတွေကိုလိုပါအောင်မလားမလိုဘူးအဲ့ဒါလိုပဲတဲ့ရွေးတင်တဲ့သဘောမျိုးနှလုံးသွင်းပြီးဒီကလာနှစ်သက်မှုဒါရမှုတွေရှိရင်နည်းနည်းစုမှပြီးတော့ပြလိုက်ပါတဲ့ကောင်နော်ဒါကတရားထုံနေတဲ့ခါကိုပြောပါတယ်ရားမထုတဲ့ခါတော့လည်းဒီလူကြီးနှိမ့်တဲ့မှုတွေဘယ်ပယ်နိုင်မှာတော့မကောင်းနဲ့ဟုတ်လားအဲဒီမဖြစ်တဲ့ဥစ္စာတွေတော့ခွန်ကြီးကဘယ်ရမယ်လို့မပြောပါဘူးတရားထုံနေတဲ့အခါမှာမထမ်းကြောင်တရားထုံနေတဲ့ဖြစ်ဖြစ်ဘုံတို့ သုဒ္ဓနေမှာလည်းပဲဘုရားတော်ကဝတ်ပြုပြီးတဲ့နေရာကဘုရားဝတ်ပြုပြီးတဲ့ကာလဘုရားနှလုံးသွင်းတဲ့ကာလအဲ့ဒီပါပဲဖြစ်ဖြစ်အဲ့ဒါတရားနှလုံးသွင်းလို့ခိုက်တာလေးမှာတော့နေ့တဲ့လူချင်းမှုဖြစ်လာလို့ရှိရင်လက်မခံနိုင်ဘူးမှပြီးပြောတာတဲ့နော်အဲ့ဒါပါပဲပြောတာနေ့တဲ့လူချင်းမှုလို့မြည်ခြင်းလို့မြည်ခြင်းအလင်းတဲ့ကြောက်လေနေ့တဲ့လူချင်း ဒီဝါသုခေအာရုံဆောင်တဲ့ဒီနေပါပြီးတော့မြတ်တဲ့လိုခြင်းမြတ်တဲ့လိုခြင်းအာရုံဆောင်တဲ့ဒီတော့သုံးမှနေပြီ မေတ္တာလူငင်နဲ့ကာမဆန္ဒဖြစ်ပေါ်လာရင်ကိုယ်ကြီးကလည်းကိုယ်ရဲ့ရင်းနေကြလို့ရှိရင်ပြည့်နေတာစားလိုက်မှအဲ့ဒါလိုပဲသူလည်းပဲသူ့မှပြီးတော့နည်းနည်းပဲလို့ရတယ်လို့ဆိုတာမှတ်ထားနေပါအောင်နော်နိုင်ငံတစ်ခုမှာပြည့်အဲ့ဒါမတော်လို့ရှိရင်တဲ့ရောက်ဆိုလို့ရှိရင်လူကြီးပြည့်ပေါ်လာရိယာဝါဒနေအိမ်နဲ့နေရဘူးတူပါလိမ့်နော် သူမှနေတာကခေါင်းနဲ့ပိန်နဲ့ခေါင်းနဲ့အကြည့်နဲ့နေလို့ကြားရတာကိုပေါ်တယ်ပေါ်တယ်လို့မှလည်းလို့သူမှပြီးတော့လာပြီးရပါတယ်ရောက်ဒါရီကကြည့်လို့လည်းပဲလေးမြန်ပြုပြီးရတဲ့ပုဂ္ဂိုလ်မရှိဘူးဆရာမရဲ့ဆရာရောက်တဲ့ဆရာမရဲ့ဆရာရောက်တဲ့ပုဂ္ဂိုလ်မရှိဘူးသူမှချက်တိုင်းသူမှချက်တိုင်းအရိယဝါဒနဲ့ရောက်နေတာဒါကနော်ဟုတ်သမမှုလို့ရှိရင်ဘုရားမှာတိုင်းနဲ့မြတ်တဲ့လူညမှုတွေစိတ်ကူးမှုတွေဝင်နေပြီဆိုအဲ့ဒီချိန်မှာတော့အရိယဝါဒနေမဟုတ်ဘူးတကားနော်ဟုတ် အင်ဂျင်နဲ့ရောက်မှာဒီရဲ့အင်ဂျင်နဲ့ရောက်မှာဒီရံတော့မလုံးလုံးမှုပေါ်ရပါဘူးနော်။အားကြောင့်မြစ်တဲ့လူကျင်မှုပါရမှုနဲ့ပြည့်နေတဲ့အချိန်ကသေသွားလို့ရှိရင်တော့ပယ်လေးပါးတော့ကြတတ်တယ်ကောင်။မြတ်စွာဘုရားလည်းတော့ကအရှင်တိတ်တာဆိုတဲ့ဉာဏ်တော်လည်းပါရှိတယ်။ဒီမှာသင်္ကန်းတစ်ခုကမရဘူးပြ။ကောင်းတယ်လို့ဆိုပါလေ။ဒီပါကကျင်တဲ့ပုဂ္ဂိုလ်တွေကတော့ဝေဒဆိုတဲ့ အဲ့ဒီသင်္ကန်းကိုကောင်းအောင်ဆုပ်ဆိုးပြီးတော့နောက်ပြန်လာကြရင်ဝိရုံနဲ့ဆိုတဲ့အနေနဲ့သင်္ကန်းကမှသင်ထားတယ်ကနော်ဒီသင်္ကန်းကလည်းမရသဘူးသူတို့ပဲဆိုတော့ဒီမှာဝတ်တယ်ကြားပါလေအဲဒါကြောင့်ဒီသင်္ကန်းလေးကသိပြီးတော့မြန်လို့နေဆိုတာကိုတကောင်ကာမိခန္ဓာဖြစ်နေတာဟုတ်လားဒီသင်္ကန်းကဖြစ်နေတာဒီလားလေးကတော့ဘယ်နဲ့ပြုနေတာ ငါလည်းကောင်းတယ်ငါလည်းငါကြောင့်ကျင်းလာနဲ့ဝေးရမယ်ငါလည်းကောင်းလားဘုရားလည်းဝေးရမယ်ဒီကံကလေးအာရုံပြုပြီးတော့မြတ်တဲ့မှုတွေဖြစ်နေတာဟုတ်ကဲ့။အာမြာမှာရှင်းတဲ့ပုဂ္ဂိုလ်တွေများတော့ကြောင်းတဲ့ပြင်တော့အဲ့ဒီနေရာတွေမှာလဲဘယ်လောက်များတော့ဒေါသဝေဒနာရုပ်ရက်ဖြစ်ပြီးတော့သူစေတံမှုတော်တော်ကျမ်းမ်းမှုတွေကဒါနမူကကြီးလည်းသူ့ပုံသားလေးကဘာသာဆွဲလာမှုရှိသေးတာဟုတ်ကဲ့ဟုတ်လား။ဘာသာဆွဲလာမှုတွေကတော့ဘာဖြစ်လို့ဆိုတော့အဲ့ဒီသင်္ကန်းမှာအပန်းဖြစ်တဲ့ကောင် တန်ဖြစ်တယ်ဒီကိုယ်တော်ဘာလို့တန်ဖြစ်လို့ဒီကမစင်ကြယ်တော့လားလို့ဒီကစင်ကြယ်တယ်ကောင်နော်အဲဒီကစင်ကြယ်တယ်ဒီကစင်ကြယ်တယ်ဒါကြောင့်တော့ဆိုရင်အဲဒီသင်္ကန်းတွေဘာသာဆွဲလန့်ပြီးတော့ပရိယရှိဒါနဲ့ဆန္ဒတွေဖြစ်နေလို့ဒါကြောင့်မဟုတ်ဘူးပရိပါရှိတန်ဖြစ်ရတယ်အဲတန်ဖြစ်ပုံလေပရိယမရှိရင်ပရိပါမဖြစ်ဘူး ပြောဝင်လာတော့ရှိတာပဲကောနော်အဲဒါတော့ဆိုတော့ဒီမှာမကျင်မနဲ့ဒီဝိနာဆိုတော့ရှင်းတယ်အဲဒါလေးကလည်းမှန်တယ်စဉ်းစားကြည့်လို့ရှိရင်တော်တော်ခက်တယ်တကားနော်ရဟန်းကသူ့စာကြီးရရှိတယ်ကောင်းဆိုလည်းအကြီးကြီးမဟုတ်လားတကားမှန်ပါပြီနိုင်ကြီးလောကနေလည်းဆိုရင်ရုပ်ကိုကြီးတစ်ခုလုံးနဲ့ရှိတယ်အသက်ရှင်တဲ့ကောင်းနေတာပြောက်ခဲနေရတဲ့လူကြီးကသိနေကြတာကို ဒီကောင်းကြီးကြီးကသားလေးငယ်ငယ်လေးဘယ်နဲ့လို့ဖြစ်ပါလိမ့်မလို့ဒီလိုလဲစဉ်းစားကြည့်ဟုတ်လားဒီမှာတော့တော့အကောင်းထဲအကြီးကြီးကမရှိဘူးတကားဟုတ်လားယုံနဲ့နာမရှိတဲ့ယုံနာလေးကိုအရှင်တိုင်းဖြစ်နေတာဝိပဿနာရှိပြီးလို့ဆိုကိုယ်တိုင်သိရပါဘူးတရားတရားမယ်ဟုတ်ပါဘူးတရားနဲ့နာတရားတဲ့အကြောင်းကိုသိတာချင်းဆိုရင်ဘာသာတရားချင်းကိုရှင်ပြီးပြီးတာလို့ရှင်ပြီးတာဘူးယုံနာရှင်လည်းရှိတယ်ဆိုလို့ရှိရင်တရားနာကောသာကလည်းယုံနာရှင်လည်း တရားကြီးမှာဆွဲလန်းတဲ့စိတ်ကလည်းပဲအနန္တရားရှင်အနန္တရားရှင်ကဆွဲလန်းပြီးတော့နောက်ဆုံးသူ့စိတ်ထုတ်သွားတဲ့အခါမှာအဲဒီဆွဲလန်းဆွဲလန်းမှုကြောင့် သမထယုံညာနဲ့သမထဆိုရင်အာနာပါနနဲ့အာနာပါနနဲ့ဆိုင်တဲ့ဘဝရဲ့တတိကိုချုပ်ပြသွားတာကိုတရားပဲဟုတ်လားအာနာပါနသူတဲ့ပုဂ္ဂိုလ်မှာအကုသိုလ်တရားတွေနဲ့ပူပေါင်းနေလို့ရှိရင်စိတ်ဆိုတာမြင်နွမ်းတယ်ကုသိုလ်တရားတွေနဲ့ပူပေါင်းနေလို့ရှိရင်စိတ်ကဆင်းဆင်းနေတယ်ကုသိုလ်တရားတွေနဲ့ပူပေါင်းပြီးတော့ကုသိုလ်ရှင်ရှင်နဲ့တွေ့ကြလို့ရှိရင်တော့ဒီဘဝနတ်ဘဝကောင်းမြတ်တဲ့ဘဝတွေမှာ ဒုက္ခရှိဖြစ်တဲ့တရားမှာအဲအကုသိုလ်နဲ့စူပါမှုကညင်ွမ်းပြီးတော့ဒုက္ခလည်းရှိနေတယ်စိတ်ကညင်ွမ်းနေတော့အဆုံးစိတ်နဲ့တရားဆုံးသွားရောဘဝတဲ့ရဲ့ဒီစိတ်ကလည်းညင်ွမ်းနေစေဥဒ္ဒဆက်ပြီးတော့ဖြစ်နိုင်တယ်တရားဟုတ်လားအဲ့ဒါကိုဒီကနေဒီတန်းဖြစ်တယ်လို့ဆိုရတာပဲကျေရှင်လည်းတော့ဒီကောင်ကြီးကဖြစ်တာတော့မဟုတ်ဘူးကောင်အဲအကြောင်းကျိုးတွေဆက်သွယ်ပြီးတော့ဖြစ်သွားတာအဲ့ဒါကျေတော့ပြောဖို့ပါအရှင်ကြီးလို့ခင်ဗျားတို့ပြောရပြောရ နောက်ပိုင်းကျရင်ပြောရတဲ့ခါလေးဘုရားသာသနာတော်မယုံကြည်တဲ့ပုဂ္ဂိုလ်တွေလည်းကဘာပေါ်မှာလူအဲဒီတော့တန်းဖြစ်သွားတယ်တန်းဖြစ်သွားတာဘာကြောင့်လဲဆိုရင်ကာမိသန္တာကိုမပယ်လို့မဟုတ်လားကောဒါကြီးကသူငနာကိုတာရဆွဲလန်းတဲ့စိတ်ကလေးဖြစ်ဖြစ်လို့ရှိရင်ဆွဲလန်းတာကတော့သူ့မှာဆွဲလန်းလို့ရှိရင်အရိယဝါဒနဲ့ရောက်နေတာအရိယဝါဒနဲ့ရောက်နေတဲ့စိတ်ကလေးရှိရင်တော့သင်္ကေတပညာဆိုတာ အဲလူဘဝနတ်ဘဝသူရတိဘဝမှာသင်္ကြန်တဲ့ပြိတ္တိဖြစ်ပါနိုင်တယ်တကားအခုတော့သူကအဲ့ဒါမရှိမမှန်းတိုင်းမပယ်နိုင်မပယ်နိုင်တော့အရိယာဝါဒနေမှာသူမနေဘူးပြင်မဲ့ရောက်နေတယ်သူရဲ့ဟုတ်လားပုရိသေမျိုးသွားမှာပေါ့မလုံးညွန်တဲ့ပုရိသေမျိုးမှာနေတော့အဲသင်္ဃဆိုလိုင်းကိုသွားတော့ဘုရားစိတ်ဖြစ်တဲ့ခါမှာမြန်မာနဲ့ပြည်သူစိတ်ဖြစ်အဲပန်းပြည်သူစိတ်ဖြစ်ပန်းပြည်သူစိတ်နဲ့လျော်စွာပန်းယူလည်းဖြစ်ဥပပန်းဖြစ်တယ်တကောင်ဟုတ်လား အဲ့ဒီသင်္ကန်းကိုညာတော်တွေလည်းညာတော်တွေဆိုလို့ရှိရင်ပုဂ္ဂိုလ်တွေဒီလိုဆိုရင်ညာများဒီလိုဆိုရင်ဒီမှာမသိရလို့ရှိရင်ပဏိတာဖြစ်တော့ပါလားပဏာဒီဘုံလုံးနဲ့ဆောင်တယ်ဒါကြောင့်မိသားစုကပဏိတာတဲ့ဒီတော့ဘုရားသံဃာပစ္စည်းတို့သမာဓိဖြစ်တဲ့ပုဂ္ဂိုလ်ကပဏိတာဘာပြောနေလဲဆိုတော့ငါသင်္ကန်းမကိုင်းနဲ့ငါကနာမကိုင်းနဲ့ပြောနေတဲ့ကောင်ပဲဒီရာလည်းပဲဆိုကြတာအဲ့ဒီလားသာရသမာဓိသင်္ကန်းသမာဓိသာရပါပြီလို့ဒီဘဝကနာဆွဲလာမယ် လေးတာတော့တန်းပြရပြီ။ဉာဏ်တွေကိုပြင်မှပြီးတစ်ခါပြေးရလို့ရှိရင်လည်းမရကြဘူးရှိတယ်။ဝိပဿနာကျင့်ဒါကျင့်တဲ့ပုဂ္ဂိုလ်တွေကဘုရားမရောက်ပါဘူးနဲ့ဆိုရင်လည်းဒါကြောင့်အဲ့ဒီကဘုန်းကြီးအကျင့်မဝေဖန်ရဘူးလို့သားနေထားတယ်။ဘယ်မှာကြားတဲ့အခါကျတော့သားဆိုတာသားပြန်ပြီးပြန်ပြီးတော့ပြည့်စုံပြီးတော့သွားတယ်။ဒီမှာဘောတရားဝင်ဟုတ်လား။အဲဒီခါကျတော့လည်းသူကသားပြန်ပြီးပြန်ပြီးမစားမတော့ဘူးဆိုတော့ငန်းကလည်းသူ့ဟိုးလို့ရှိလာမှာပဲဟော။ da aị were ha auo ere na a a eaa na e တော့ဒါလိုထုံးပါအရိယာဝါဒနေရင်မနေတော့အတွက်ဘန်းဘွားကတန်းစီရတယ်အရိယာဝါဒနေမှနေတဲ့ဘန်းဘွားကနေပြီးတော့ဒါအဲနတ်ဘဝကိုရောက်ရတဲ့ပုဂ္ဂိုလ်တွေလုံးဝလာတော့ပြင်နိုင်ကြပါစေအဲဒါဝိပဿနာခြင်းအရိယာဝါဒနေနေကြပါစေလို့မနေလို့ရှိရင်သိဉ္စရရဘူးဒီလားသင်ကျဲနေတာတော့မှသိဉ္စရဘူးတဲ့ကောင်နော် အရိယဝါဒနေနေရတာရည်ကြီးတယ်အရိယဝါဒနေနေပုဂ္ဂိုလ်ကြီးရတာအာသုရတဲ့အကြောင်းကြီးလို့ပြောတာပါပဲအဲလိုမကြည့်လို့ကြတာပါနော်တော်တော်ပုဂ္ဂိုလ်ကြီးညမှာဘယ်လောက်နဲ့ပဲကြာအောင်ပါလဲပုဂ္ဂိုလ်ကြီးလည်းမတင်နိုင်တော့ဘူးအဲခုနကလေးဆိုပြီးတော့တရားနာအားထုတ်ဘုဒ္ဓလေခြင်းဘုရားကိုယ်တင်အလင်းပဲလျှောက်လေအဲလိုရှင်းပြရတယ်တော့ပါရမီအားလည်းသိတယ်ကမဟုတ်တရား ရတို့သာလင်ကိုယ်ပိုင်ဖြစ်ကြတာနော်ဘုရုရှင်ရဲ့အိမ်တော့မဟုတ်ဘူးဒါလည်းမဟုတ်ဘူးညာဟောညာကြည့်တယ်အခါပေးပြီးတော့နေနေတာပါပဲတော့ဘောဓမှာကိုယ်ပိုင်မဟုတ်ဝင်မယ်လို့ဒုညပိုင်နေတဲ့အိမ်လည်းပဲထိုက်တာနဲ့အခါပေးနေတယ်ဒီရခပေးပြီးတော့ဉာဏ်လာမှာလားကြာ။လာသာပေးထားလို့ရှင်ကလည်းဉာဏ်။အဲ့ဒါလည်းပဲဒီရိယဝါဒတရားတော်ဆိုတဲ့နေရာတော့ အခါပေးရင်မြင်ရပါလေကောင်။ဘာအခါတွေပြရမလဲဆိုလို့ရှိရင်စေတနာတော်တဲ့ခန္ဓာတဲ့ဝိရိယတော်ကောင်။ရှင်သာဝန်။ဒါယုံကြည်မှုရှိရမယ်။ဒါဝိပဿနာရှင်လားမှာ။ယုံကြည်တဲ့အာထုကမလားကောင်။ဟုတ်ပါဘူး။ယုံကြည်တဲ့ပုဂ္ဂိုလ်မှာအာထုတာ။ဘုရားတော်ရဲ့သမာဓိတရားထုတ်ကြတဲ့ပြည်တယ်။ဒီလိုလားအားထုတ်ကြတာမြင်ကြည့်တာလေ။ဒီလိုလားအမှန်လို့ပြော။ဟုတ်လား။အဲဒီတိုင်းဟောလို့ ခဏတစ်ပြုတ်ခြင်းမှာလည်းဒုတိယပုဂ္ဂိုလ်ရှင်းမှလို့ရှိရင်အဲဒီတော့အဲတမီးရှင်းမှ30 40 30ဆိုလို့ရှိရင်မှ30တရားအရိယဝါဒနေမှာရတာပဲကောင်းတယ်နော်။နောက်ကိုယ်ရင်ကိုပြန်သွားတဲ့အခါလည်းဒီတိုင်းမှာပဲဒါတရားရှိတဲ့ပုဂ္ဂိုလ်ရအားတဲ့အချိန်မှာဒီလိုရှင်းမှနေရင်အရိယဝါဒနေမရတော့ဘူးလားတကား။မရပါဘူး။အာဒီမှာပြတ်တာ။အရိယာတွေနေတဲ့တရားရဟနာအရိယပုဂ္ဂိုလ်တွေနေအကောင်းဆုံးအိမ်မှာဝင်နေရတယ်ဆိုတော့ ကောင်းဆုံးပေါ်လာအောင်နော်ဟုတ်ပါရှင်လားမှာပါဘုရားရှိရမယ်ခန္ဓာလူလားရဲ့ခန္ဓာလည်းမျိုးလေးရဲ့ယုံကြည်တယ်နဲ့ကျိုးကလူလားရဲ့ခန္ဓာမရှိတော့တရားဆိုတာအာမထုံနိုင်မှုပါခန္ဓာတွေနဲ့မပြီးသေးဝိရိယဆိုရင်မပြီးဘူးလားလေအရေးကြီးပဲတချို့တရားကယုံကြည်ပါရဲ့ပြီးဥဒ္ဒံတရားတော့ယုံကြည်ပါရဲ့တရားဟောထားတာပဲမရှိပါဘူးမရှိပါရှင်လားမှာကိုရှင်းပါတရားလည်းပဲအားတော့ထိုးရှင်ပါရဲ့ခန္ဓာတော့ရှိပါရဲ့ ဒါပေမဲ့လို့ဘာဝနာရှင်းပြရမယ်ဒီပဒနာဘာဝနာတဏှာကြီးတော့လည်းမဟုတ်နာကြီးတော့လည်းမဟုတ်တည့်ရလည်းမဟုတ်ရေပေါင်းများစွာအားထုတ်နေရမယ်တမင်ကုန်တမင်ကအားထုတ်နေရမယ်ဆိုတော့တောင်းလေးရဲ့လို့ညင်တာဝိုးကောင်ရနော်ဝိရမရှိတာဟုတ်လားတချို့တရားကဘယ်လိုခဏလေးတစ်ခါတော့အားထုတ်လို့ရှိရင်တရားကလည်းဆိုဒီကသိတဲ့ဘောကြတယ်ဘုန်းကြီးတော်ကတရားဒီလိုမဟုတ်ဘူးအဲသူပါရမီအားလျော်စွာ အာထုရလိမ့်မယ်ညာတဲ့ပုဂ္ဂိုလ်ချင်းခုနှစ်ရက်ကျင်းနဲ့ရနိုင်တယ်ဒါတော့ဟောပါလေဆယ်ရက်ကျင်းရနိုင်တယ်ဆယ်ငါးရက်ကျင်းရက်နှစ်ဆယ်ရက်ကျင်းဒလကျင်းရနိုင်တယ်များပြီဆိုရင်ဒလလောက်ဒလကျွယ်လောက်တော့အာထုရတဲ့ခွင့်ပြုတာဒီလိုပဲဟောပါလေအများအများဆန်ရင်ဟုတ်လားအဲ့ဒါအများဆန်ရင်ဒလလောက်တရားထုတ်ရမယ်ဆိုတော့ဒီကပြင်းတာကိုအာမထုံနိုင်ဘူးတကားဝင်ဟုတ်လားအဲ့ဒါကြောင့်ဝိရိယကလည်းရည်ကြီးတယ်အဲဒီတရားရယ်ခန္ဓာရယ်ဝိရိယရယ် ဒီခါသုံးခုပြနိုင်လို့ရှိရင်အရိယဝါဒနေနေနိုင်ရတာပေါ့နော်ဒီခါသုံးခုညာညာပြနိုင်ရင်ညာနာနေနိုင်တာပဲဒါပဲနော်အဲဒါအရိယဝါဒနေနေလုံးနေပြီးအခါကြီးငွေသေးုံပေးပြီးလည်းပဲသိသွားပြီတော့ဒါအောင်နော်အဲဒါနေနေဖြင့်အဲဒီအခါကြီးငွေသေးပြီးနေကြရုံမှာပဲဒါအောင်နော်အဲဒီနေ့နာရီကဝိုးနိုင်ဆွဲတာယူတာနော်ညဝေကြီးတရားသိနေအောင် ငါးရံပွဲရမယ်ဒါနောက်ရနောက်ရသူသုံသားပါလိမ့်မယ်ယနေ့ခု၌သမုဒ္ဒောသုစုပွားများအာထုတ်အပ်တော် ပရိသတ်ပေါင်းဟာမြတ်ဘုရားကောင်းကြီးလုံးစုံသော